အခန်းကြီး၄အငယ်၁မှ7ထိုအခါတေမန်မျိုးသားအေလိဖတ်မွဲ့ဆိုသည်ကငါတို့သည်တင်းနှင့်နှုတ်ဆက်ဆန်းလျင်တင်းသည်စိတ်ပြက်ကောင်းပြက်လိမ့်မည်သို့တော်လည်းအဘယ်သူသည်စကားမပြောဘဲနေနိုင်မည်နီတင်းသည်လူအများတို့ကို ဆုံးမပြီလက်မစွမ်းသောသူတို့ကိုခိုင်ခန့်စေပြီတင်းစကားသည်လဲလူသောသူကို ထောက်မှပြီ နှုတ်နဲ့သောဒူးတို့ကိုလည်းတည့်စေပြီယခုမူကားကိုယ်တိုင်အမှုတွေ့၍စိတ်ပြည့်၏အထီးခိုက်ခံရသောကြောင့်မိမောတွေ့ဝေလျက်နေ၏တင်ဤယိုသေးသောသဘောယုံကြည်ကိုးစားသောသဘောမျှော်လင့်သောသဘောတည်ကြည်သောသဘောတရားသဖြင့်ကျင့်တတ်သောသဘောသည် အပေမှာရှိသည်နီအပြစ်နှင့်ကင်းလွတ်လျက်ပင်ပျက်စီးခြင်းသို့အဘယ်သူရောက်သည် ဖြောင့်မတ်သောသူသည်အဘယ်အရပ်၌ဆုံးသနည်းဟုဆင်ခြင်ပါလော့။ငါသိမြင်သည်အတိုင်း၊မတရားသောလယ်ထွန်ခြင်းကိုပြုသောသူနှင့်အဓမ္မမျိုးစေ့ကိုကြဲသောသူတို့သည်ထိုသို့နှင့်အညီစပါးရိတ်တတ်ကြ၏။ဘုရားသခင်မှုတ်တော်မူသဖြင့်၊ထိုသူတို့သည်ပျက်စီး၍ရှုတော်မူသောအသက်ဖြင့်လည်းဆုံးရှုံးရကြ၏။ခြင်္သေ့ဟောက်ခြင်း၊ကြမ်းတမ်းသောခြင်္သေ့အသံမြည်ခြင်း၊ခြင်္သေ့ကလေးကိုက်ဝါးခြင်းငြိမ်းရ၏ ဖမ်း၍စားစရာမရှိသောကြောင့်ကြမ်းတမ်းသောခြင်သေးသည်တည်၍ခြင်သေးမ၏သားငယ်တို့သည်အယက်ရက်ကွဲပြားရ၏အငယ်၁၂မှ၂၁တရားယောခာငါသည်တိတ်ဆိတ်စွာဗျာဒိတ်တော်ကိုရ၍တိုးသောတန်နှင့်ကြားရ၏လူတို့သည် ကြီးစွာသောအိပ်ပျော်ခြင်းသို့ရောက်၍ထူးဆန်းသောယူပါယုံထင်ရှားရာကာလညအချိန်၌ငါအုံးမိစဉ်တွင် ငါအယိုးများတုန်လှုပ်သည်တိုင်အောင်ငါအလွန်ကြောက်အားကြီး၍ထိတ်လန့်လျက်နေ၏ဝိညာဉ်တပါးသည်ငါရှိ၌ကန့်လန့်လျှောက်သွား၍ငါသည်ကြက်တီးမွေးညင်းထလေ၏ထိုဝိညာဉ်သည်ရက်နေ၍ပုံတရံလဲတေချာစွာမထင်မရှားအရိတ်ကိုသာငါမြင်ရ၏ညင်းသောအတန်ရှိ၍ငါကြားသောစကားသံဟုမူကားသေတတ်သောလူသည်ဘုရားသခင်ရှေ့မှ ဖြောင့်မတ်ခြင်းရှိရသလောလူတော်ဝါသည်ဖန်ဆင်းတော်မူသောအရှင်ရှိမှတန်ရှင်းခြင်းရှိရသလောအမှုတော်ထမ်းတို့ကိုယုံတော်မမူကောင်းကင်တမန်တော်တို့၌စုံလင်ခြင်းမရှိဟုထင်တော်မူ၏တို့ဖြစ်လျင်မြေမုံ၌တည်၍မြေထဲ၌နေတတ်သောသူတို့ကိုအဘဲဆိုပွဲရှိအံ့သည်ထိုသူတို့ကိုပိုးရွပင်နိုင်တတ်၏တနေ့ချင်းတွင်ပျက်စီးတတ်ကြ၏အဘဲသူမျှ ပမာဏမပြုဘဲအစဉ်ဆုံးရှုံးခြင်းသို့ရောက်တတ်ကြ၏သူတို့ဤဂုံတရီကွယ်ပြောက်၍သူတို့သည်ပညာမရှိဘဲသေသွားတတ်ကြ၏